ဒီရုပ်နဲ့ဒီနာဟာသဘာဝပဲရှိတယ်သဘောပဲရှိတယ်အဲဒီတော့ခန္ဓာတကြီးကျင်းလိုက်ပြီဆိုရင်အတ္တဖြစ်သွားပြီသဘာဝဆိုတာသဘောကိုလိုက်ပါအဲဒီတော့အဲသဘာဝဆိုတာပြင်းပြင်းကြီးလည်းရှုမှမဟုတ်ပါဘူးသဘာဝလေးလေးအခုရုပ်ဟာဖောက်ပြန်ပြီးဖြစ်ပြနေတဲ့သဘောတရားလေးပဲဒီဖြစ်ပြနေတဲ့သဘောတရားလေးဟာသူ့သဘောနဲ့သူဖြစ်ပြနေတဲ့ထွက်ထွက်နေတဲ့ဝဲနေတဲ့လေးပါအဲထွက်နေတဲ့ဝဲနေတဲ့လေးဟာဖြင့်အဲမျက်စိလေးကိုမှိတ်လိုက်ကြပါတော့အခု အဲမျက်စိလေးကိုမှိလိုက်ပြီးတော့အဲမျက်စိအာယုံလေးကမှိတ်ပြီးတော့ခန္ဓာကိုယ်ကိုလက်ဖြင့်လက်ခြေစလုံးဖြင့်ခြေစလုံးပေါင်ဖြင့်ပေါင်ပဝင်ဖြင့်ပဝင်အာယုံလေးနဲ့တိုက်ပြီးကြည့်လေအဲနာသီလာထွက်တဲ့လေဝင်တဲ့လေလေးဟာကိုနာလေးကပြီးလိုက်လိမ့်မယ်အဲမှတ်နေပါဘယ်လိုမှားရမလဲတဲ့ပညာကိုပြောပြီးမှပရမတ်ပေါ့ပရမတ်ကိုတူရပါတယ်အဲ့ဒီတော့ အဲမှတ်နေခိုင်းလိုက်တာလည်းပြင်းညပါပဲအဲဒီတော့နာသီးပြားတိုးထွက်သွားတဲ့လေလေးဟာပြင်းတဲ့နာသီးပြားအတိုင်ခဲလေးနဲ့တိုးထွက်သွားတဲ့ဟာလေးကိုထိလိုက်တဲ့ဟာလေးနာလေးကသိပါလိမ့်မယ်အဲဒီတော့ထိတယ်လို့ဓမ္မသတ်မှတ်နဲ့တိုးထွက်သွားတဲ့လက္ခဏာသဘောတရားလေးတိုးထွက်တဲ့သဘောတရားလေးကိုဖမ်းရမယ် အဲ့တော့ဝင်လာတဲ့တိုးဝင်လာတဲ့လေလေးဟာဖြင့်ဝင်လာတယ်လို့လည်းမသားမှန်နဲ့ထိတယ်လို့လည်းမသားမှန်လိုက်နဲ့တိုးဝင်လာတဲ့ထိလိုက်တဲ့နာရိယအတိုင်းခဲလေးကိုတိုးဝင်ပြီးထိလိုက်တဲ့သဘောတရားလေးနာရိယသိလိုက်တာသဘောတရားလေးကိုသိလိုက်ပါအဲ့ဒီလိုထွက်တာဝင်တာဟာဖြင့်ထွက်လေဝင်လေဟာဖြင့်ထိလဲပြက်တယ်သိလဲပြက်တယ်ရုပ်နဲ့နာနဲ့တခါတည်းပြက်တယ်တခါတည်းပြက်တယ်နာလေးကသိနေလိမ့်မယ်အဲ့ဒီလိုသိနေပြီဆိုရင်အဲ့ဒီဖြစ်ပျက်ကလေးကိုရှုနေတာအဲဟိုထွက်လေဝင်လေလေးကိုဖြစ်ပျက်ကိုရှုနေလို့ရှိရင် အဲတော်တော်ကြာကြာသမာဓိကောင်းလာပါလိမ့်မယ်ကဲသမာဓိကောင်းလာပြီဆိုလို့ရှိရင်ဖြစ်အင်းဖြစ်တာတွေဖြစ်တာတွေနာထွက်သွားတဲ့လေးလေးကလည်းနာငါပြီးလိုက်လိမ့်မယ်ထွက်သွားတဲ့လေးလေးပြက်သွားတော့နာကသိဖို့မကြည့်ထွက်တယ်လို့မသိတော့ဘူးဟောရုံနာပြက်သွားပြန်ပြီအဲဝင်တဲ့လေးလေးကိုနာတိုးဝင်လာတဲ့လေးလေးကိုနာကသိမှုလေးပေါ်လာလိမ့်ဦးမယ်တိုးတဲ့ဝင်တိုးတဲ့လေးပြက်သွားတော့တိုးတယ်လို့ မတိုးတဲ့လေးကိုမသိတော့ဘူးအဲပြက်သွားပြီဆိုရင်သူကလည်းဖိလိုက်တဲ့ဥစ္စာလေးကမသိတော့ဘူးအဲ့ဒီတော့ယုံနဲ့နာနဲ့ဟာဖြင့်တထတိပြက်တထတိပြက်နေတဲ့ဟာတွေးလိုက်မယ်အဲ့ဒီလိုပြက်ပြက်ကလေးကိုသာရှုနေကြအဲတော်တော်ကြာကြာတော့အမာဒနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါမှာအောက်ကအဲအမာဒနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါမှာနှစ်ပါးပေါင်းစုံတော့ဖတာဝေဒနာ ဝေဒနာဖြစ်လာလိမ့်မယ်ဝေဒနာဖြစ်လာတော့အဲကျင်းတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်ကြိုက်တဲ့ပုဂ္ဂိုလ်ရှိလိမ့်မယ်ထုံတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်အောင့်တဲ့ပုဂ္ဂိုလ်ရှိလိမ့်မယ်ကြက်တယ်လာတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်ကူတက်လာတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်အေးတက်လာတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်လှုပ်ရှားလာတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်တောကလှုပ်ရှားပြီးတော့လာတဲ့ပုဂ္ဂိုလ်ရှိလိမ့်မယ်အဲအောက်ကအမာတတ်နဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါမှာ နှစ်ပါးပေါင်းစုံသောဖသဝေဒနာဖြစ်လာရောဖြစ်လာတော့နာဒီကြာမှာနေတဲ့အဲဖြစ်ပျက်ကိုရှုနေတဲ့နန္တရားဟာပြမနေနိုင်တော့ပဲနဲ့အဲကာယမှာဖောက်ပြန်တဲ့အသိယုတ်ကြီးပေါ်ဖောက်ပြန်လာတဲ့ပရမတ္ထသဘာဝယုတ်ဆိုတာဓာတ်ကြီးလေးပါဒီဓာတ်ကြီးလေးပါဖောက်ပြန်လာတော့နာငါနာဒီပြာမှာနေတဲ့ကနေတဲ့ဖြစ်ပြရှုနေတဲ့နန္တရားဟာသူ့သဘောအတိုင်းကိုပြောင်းသွားလိမ့်မယ် သူသဘောအတိုင်းသူပြောင်းသွားပြီဆိုလို့ရှိရင်ရှင်ရုပ်ပေါ်လာတော့ရှင်နေလို့နန်လေးကညွှန်လိုက်လိမ့်မယ်ရှင်သားလေးကိုသိလိုက်လိမ့်မယ်ရှင်သားပြီးပြီးတော့ရှင်သားလေးပြီးပြီးတော့သုံးအောင်လိုက်လိုက်ကြရှင်ရုပ်ကပြက်သွားပြီးရှင်နေလို့လည်းနန်ကသိမသိတော့ဘူးဟောရှင်ရုပ်ကပြက်သွားပြန်ပြီထုံရုပ်ကလေးပေါ်လာလိမ့်အောင်မယ် ထုံလုံးပေါ်လာတော့ထုံတယ်လို့သိမှုလေးပေါ်လာလိမ့်မယ်အဲနာနဲ့ယုံနဲ့အဖြစ်တထာတိဖြစ်တထာတိပြက်နေတာတွေ့လိမ့်မယ်အဲจิตထုံယုတ်ကပေါ်တော့ထုံတာလေးသိလိုက်လိမ့်မယ်ထုံတာလေးသိပြီးတော့အဆုံးလာလိုက်အဲထုံယုတ်ကပြဲသွားပြီဆိုတော့ထုံတာမရှိတော့ဘူးဆိုတော့ထုံတယ်လို့လည်းနာငါသိမှုလည်းမရှိတော့ဘူးယုံနာချုပ်သွားပြန်ပြီအဲထုံယုတ်ကပြဲသွားပြန်တော့ကာယယုတ်ကပေါ်လာလိမ့်အောင်မယ် ကိုက်ရုံပေါ်လာတော့ကိုက်တယ်လို့သိမှုတွေပေါ်လာပြန်ပြီအဲ့ဒီဒီကိုက်ထားလေးသိပြီးတော့အထုံးလိုက်ကိုက်တယ်လို့မသတ်မှန်လိုက်နဲ့ကျင်းတယ်လို့လည်းမသတ်မှန်လိုက်နဲ့အောင့်တယ်လို့လည်းမသတ်မှန်လိုက်နဲ့ဘာပဲဖောက်ပြဖောက်ပြနဲ့နန္တရားကသိတာပဲကျင်ရုပ်ပေါ်တော့ကျင်းတာသိတယ်ကိုက်ရုပ်ပေါ်တော့ကိုက်တာသိတယ်အောင့်တာပေါ်တော့အောင့်တာသိတယ်သိတာသိပါသည် မသတ်မှလိုက်ရင်သတ်မှလိုက်ရင်ပညာဖြစ်သွားလိမ့်မယ်အဲဒီတော့ကျင်းနာပေါ်တော့ကျင်းတယ်လို့သတ်မှလိုက်ရင်ပိုကျလာလိမ့်မယ်ကြိုက်ရုပ်ပေါ်တော့ကြိုက်တယ်လို့သတ်မှလိုက်ရင်ပိုကြိုက်လာလိမ့်မယ်အောင်းရုပ်ပေါ်တော့အောင်းတယ်လို့သတ်မှလိုက်ရင်ပိုအောင်းလာလိမ့်မယ်ပူရုပ်ပေါ်လာတော့ပူတယ်လို့သတ်မှလိုက်ရင်ပိုပူလာလိမ့်မယ်ကြက်ရုပ်ပေါ်လာတော့ကြက်တယ်လို့သတ်မှလိုက်ရင်ပိုကြက်လာလိမ့်မယ် ခန္ဓာတဟာဖြင့်တကြီးလေးပါဟာဖြင့်ဖြစ်လာကြက်လာဖြစ်လာကြက်လိုက်များဘဝတွေအမျိုးမျိုးပြိစ္ဆာသမုပ္ပါကြီးခန္ဓာထဲမှာရှိတယ်ဘုံသုံးပါးဟာဘယ်မှာရှိသလဲခန္ဓာထဲမှာရှိတယ်အဲရုပ်ဟာဖောက်ပြန်ပြီးတော့ဖြစ်ပြနေတာဘဝတွေအမျိုးမျိုးတွေပြောင်းနေတာကိုမြင်လိုက်မယ်ဟော နာနာပထဝီဓာတ်ကြီးပေါ်လာသေးတဲ့အဲအခုပုဂ္ဂိုလ်အပေါင်းဟာဖြင့်ယောဂီပုဂ္ဂိုလ်အပေါင်းဟာဖြင့်ပထဝီဓာတ်ကသမဲ့ပုဂ္ဂိုလ်ပါလိမ့်မယ်အာဘောဓာတ်ကသမဲ့ပုဂ္ဂိုလ်ပါလိမ့်မယ်တိဇောဓာတ်ကသမဲ့ပုဂ္ဂိုလ်ပါလိမ့်မယ်ဝါယောဓာတ်ကသမဲ့ပုဂ္ဂိုလ်ပါလိမ့်မယ်အဲတက္ကမကြီးတို့တက္ကကြီးတို့ခန္ဓာမှာဓာတ်ဓာတ်ကြီး၄ပါးကတော့တစ်ပါးပါးကတော့သတ်တော်မယ် ဓာတ်ကြီးတစ်ပါးတက်လာရဲ့နောက်ကဓာတ်သုံးပါးပါတယ်အဲဓာတ်ကြီး၄ပါးအပြင်တစ်ပါးပါကတော့သတ်မှာပဲအဲ့တော့ပထဝီဓာတ်သတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်အာဘောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်တေဇောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်ဝါယောဓာတ်ကသတ်မဲ့ပုဂ္ဂိုလ်ပါလိမ့်မယ်အဲပထဝီဓာတ်တက်ပထဝီဓာတ်ဥဆောင်တက်လာပြီဆိုလို့ရှိရင်ပြအခုသမာဓိနဲ့ဖာနေလိုက်တဲ့အချိန်ခါမှာအဲ ပထဝီဓာတ်ကြီးတက်လာပြီဆိုလို့ရှိရင်ကျင်းလာလိမ့်မယ်၊ကြိုက်လာလိမ့်မယ်၊ထုံလာလိမ့်မယ်၊အောင်းလာလိမ့်မယ်။အဲဒီလိုဖြစ်လာပြီဆိုလို့ရှိရင်ဖြင့်ငါသေးလို့ရှိရင်ဖြင့်ပထဝီဓာတ်ကြီးကငါတော့တတ်တော်မှာပဲလို့တစ်ထစ်ချာမှာအာဘောဓာတ်ကတတ်တော်မယ်ဆိုလို့ရှိရင်ခန္ဓာဓာတ်ကြီးကြတက်လာလိမ့်မယ်။အဲရှူလို့လည်းမကောင်းတော့ဘူးခန္ဓာဓာတ်ကြီးဟာဖြင့်ပိတ်ကြပြီးဖွယ်ထိလာလိမ့်မယ်။ဖွဲ့စည်းလာပြီဆိုလို့ရှိရင်ဖြင့်အောငါသေးလို့ရှိရင်ဖြင့် ပေါ်ရောက်ပြီးတော့ကြက်ပြီးတော့သေရတော့မှာပဲလို့တစ်ထစ်ချာမှာ ခန္ဓာတာရှင်ပူအပူရှင်ကြီးတက်လာပြီဆိုလို့ရှိရင်အေးရှင်ကြီးတက်လာပြီဆိုလို့ရှိရင်ပြအော်ငါသိလို့ရှိရင်ပြနဲ့အေးသေသောတက္ကသတ်တော်မှာပဲလို့တထည့်ချာမှာအဲဝါရောတက္ကသတ်တော်မယ်ဆိုလို့ရှိရင်ပြခန္ဓာတာကြီးဟာပြအခုသမာဓိနဲ့ဖာနေလိုက်တဲ့အချိန်ခါမှာလှုပ်ရှားလာလိမ့်မယ်တွန်းကန်လာလိမ့်မယ်အဲလှုပ်ရှားလာမယ်တွန်းကန်လာမယ်ဆိုလို့ရှိရင်ပြငါသိတော့မယ်ဆိုလို့ရှိရင်ပြ ဝါယောတတာတတ်တော်မှာပဲလို့တစ်ထစ်ချာမှာအဲခန္ဓာတဟာဖြင့်အဲရုပ်ဟာဖြင့်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့ဓာတ်ကြီးနေပါဟာဖြင့်ပြောင်းလဲဖြစ်ပြနေတာမြင်လိမ့်မယ်အဲပထဝီတသဘောဤလက္ခဏာကိုမြင်အောင်ဖာညာ အာဘောဓာဤလက္ခဏာသဘောကိုလည်းမြင်အောင်ဖားညာသေဇောဓာဤလက္ခဏာသဘောကိုလည်းမြင်အောင်ဖားညာဝါယောဓာဤလက္ခဏာသဘောကိုလည်းမြင်အောင်ဖားညာအဲကျင်ရုပ်ပထဝီဓာတ်တက်လာပြီဆိုရင်ကျင်လာလိမ့်မယ်ကျင်တယ်ဆိုတဲ့ကကျင်တယ်လို့သိမှုလေးပေါ်လာလိမ့်မယ်ကျင်သားလေးသိပြီးတော့ကျင်တဲ့ဝေဒနာနာကခံစားလိမ့်မယ်အဲကျင်သားကို ကျင်းတယ်လို့မသမှန်နဲ့သုံးအောင်လိုက်အဲကျင်းယုတ်ကပြက်တယ်ကျင်းယုတ်ကပြက်သွားပြီးထုံယုတ်ကပေါ်လေအောင်မယ်ထုံယုတ်ကပြက်ပြီးကိုက်ယုတ်ပေါ်မယ်ကိုက်ယုတ်ကပြက်ပြီးအောက်ယုတ်ပေါ်မယ်အောက်ယုတ်ကပြက်ပြီးတော့ကြက်ယုတ်ပေါ်မယ်ကြက်ယုတ်ကပြက်ပြီးယိုစီယုတ်ပေါ်မယ်ယိုစီယုတ်ကပြက်ပြီးတော့ပူယုတ်ပေါ်မယ်ပူယုတ်ကပြက်ပြီးအေးယုတ်ပေါ်မယ်အေးယုတ်ကပြက်ပြီးလှုပ်ရှားယုတ်ပေါ်မယ်အဲဓာတ်ကြီးလေးပါဤပရမတ္ထသဘာဝယုတ်ဆိုတာ ဖြစ်လိုက်ရက်လိုက်ဖြစ်လိုက်ရက်လိုက်နဲ့ဘဝတွေအမျိုးမျိုးပြောင်းနေတယ်အဲခဏဖြစ်ခဏပြက်နေတဲ့သဘောတရားတွေတွေ့နေမယ်အဲဒကမာကြီးတို့ဒကာကြီးတို့ဘဝတွေအမျိုးမျိုးပြောင်းပြီးတော့ဖြစ်ပြနေတာတဲ့တွေ့နေမယ်အဲခုနတော့ကမထဝီတာကြီးကတက်လာပြီဆိုလို့ချင်းဟောပရမတ္ထသဘာဝရုပ်ဆိုတာကသဘောများတာတွေ့နေမယ်ဟောရှင်ယုတ်ကပေါ်တော့ရှင်ယုတ်ကပြက်ပြီးရှင်ယုတ်ကဘဝတစ်မျိုး ရှင်လုံးနဲ့ရှင်ရုပ်ပေါ်တော့ရှင်တယ်လို့သိတယ်ရှင်တယ်လေးပြတ်သွားတော့ရှင်တယ်လို့သိမှုလည်းမရှိတော့ဘူးဟောခန္ဓာ၅ပါးပြတ်သွားပြန်ပြီဟောရှင်ရုပ်ကပြတ်တော့ထုံရုပ်ကပေါ်လာလိမ့်ဦးမယ် ထုံရုပ်ကပေါ်တော့ထုံတယ်လို့သိနေလေဦးမယ်ထုံနာလေးပြတ်သွားတော့ထုံတယ်လို့လည်းနာငါမသိရုပ်နာချုပ်သွားပြန်ပြီထုံရုပ်ကဘဝတစ်မျိုးအဲခြေရုပ်ကဘဝတစ်မျိုးထုံရုပ်ကဘဝတစ်မျိုးကြိုက်ရုပ်ကပေါ်လာလေဦးမယ်ကြိုက်ရုပ်ကြိုက်ရုပ်ပေါ်တော့ကြိုက်တယ်လို့သိလိုက်နေမယ်ကြိုက်တာပြတ်သွားတော့ကြိုက်တယ်လို့သိမှုမရှိဟောခန္ဓာ၅ပါးပြတ်သွားပြန်ပြီအဲ အောက်ယုတ်ပေါ်အဲခြေယုတ်ကပေါ်ခြေယုတ်ကပြဲကိုက်ယုတ်ပေါ်ကိုက်ယုတ်ကပြဲထုံယုတ်ပေါ်ထုံယုတ်ကပြဲအောက်ယုတ်ပေါ်အောက်ယုတ်ကပြဲဘဝတွေအမျိုးမျိုးပြောင်းပြီးတော့ဓာတ်ကြီးလေးပါပြောင်းလဲဖြစ်ပြနေတာတွေ့လိမ့်မယ်အဲအနိစ္စဆိုတာလည်းမြင်လိမ့်မယ်ဒုက္ခဆိုတာလည်းမြင်လိမ့်မယ်အနတ္တဆိုတာလည်းမြင်လိမ့်မယ်ခန္ဓာကိုယ်ပေါ်ကို အနိစ္စဒုက္ခအနတ္တဆိုတာခန္ဓာကိုယ်ပေါ်ကရှုမှသာလေသင်္နေရှားရှားကြီးအနိစ္စဆိုတာလည်းမြင်လိမ့်မယ် ဒုက္ခတရားကြီးလည်းယုံနာဖြစ်ပြဒုက္ခကြီးလည်းမြင်လိမ့်မယ်အနတ္တအစိုးမရတယ်ဆိုတာကိုလည်းမြင်လိမ့်မယ်အနတ္တအစိုးမရတယ်ဆိုတာကဲဒကာဒကမများရှုလိုက်ကြတော့အဲခန္ဓာကိုယ်ပေါ်ကပရမတ္ထသဘာဝယုတ်သဘာဝယုတ်ဖောက်ပြန်လာပြီဆိုလို့ရှိရင်ရှင်ယုတ်ပေါ်မယ်၊ကိုယ်ယုတ်ပေါ်မယ်၊အောက်ယုတ်ပေါ်မယ်၊ထုံယုတ်ပေါ်မယ်၊လှုပ်ရှားယုတ်ပေါ်မယ်၊ပူယုတ်ပေါ်မယ်၊အေးယုတ်ပေါ်မယ်၊ကြာယုတ်ပေါ်မယ်၊ယိုစီးယုတ်ပေါ်မယ်။ ပရမထာသာတိနေပါသဘာဝယုံကသူသဘောနဲ့သူဖြစ်ပြီးပြက်နေတယ်အဲဓမ္မကြီးတို့တရားကြီးတို့ခန္ဓာရှုလိုက်ကြတော့အဲကျင်းလာတာကကိုကအကျင်ခိုင်းလို့ကျင်းလာတာလားသူသဘောနဲ့သူကျင်းလာတာလားကြိုက်လာတာရောသူသဘောလားငါသဘောလားငါကအကြိုက်ခိုင်းလားအဲအောက်လာတာရောသူသဘောနဲ့သူအောက်လာလားငါကအောင်ခိုင်းလို့လားဆိုတာရှုလိုက်ကြ အဲသတ္တဘာကိုကုံဆုံးတဲ့ပုဂ္ဂိုလ်ဆိုရင်အာကိုရပြီအဲဒီသတ္တဘာကိုကုံဆုံးအောင်တိုက်လိုက်ကြဒကာဒကမာများတထိုင်နဲ့နဲ့လည်းအပေသံဃာလွတ်တယ်ဒီယုံနဲ့ဒီနာဟာဖြစ်ဖြစ်တာပဲပြက်တာပဲဒကမာကြီးတို့မဟုတ်ရုပ်ဖောက်ပြန်လာမှသာလေနာငါသိမှုလေပေါ်ရတာရုပ်ဖောက်ပြန်လာတော့နာငါဝေဒနာခံစားတာပဲရှိတယ်ရှင်ရုပ်ပေါ်လာတော့ရှင်နဲ့ဝေဒနာနာငါခံစားတယ် ကြိုက်ရုပ်ပေါ်တော့ကြိုက်တာလေသိပြီးကြိုက်တယ်ဝေဒနာခံစားတယ်အဲအောင်းရုပ်ပေါ်တော့အောင်းတာလေသိပြီးအောင်းတယ်ဝေဒနာခံစားတယ်ကြက်ရုပ်ပေါ်တော့ရောကြက်တာလေသိပြီးကြက်တယ်ဝေဒနာခံစားတယ်အဲဓာတိလေးပါးဟာဖြင့်ဖောက်ပြန်လိုက်တယ်ဆိုရင်နာငါသိပြီးဝေဒနာခံစားတာပဲရှိတယ်ဘေးကနာသူရှိသလားကြိုက်သူရှိသလားထုံသူရှိသလားအောင်းသူရှိသလားယုံနံသာရှိတယ် သဘာဝရာရှိတဲ့အဲတက္ကမကြီးတို့တက္ကကြီးတို့ဒီယုံနဲ့ဒီနာဟာဖြစ်လိုက်ကျက်လိုက်ဖြစ်လိုက်ကျက်လိုက်နေပဲဖြစ်ပြနေတဲ့သဘောတရားပဲတွေ့လိမ့်မယ်အဲ့ဒီတော့တက္ကမကြီးတို့တက္ကကြီးတို့ပူတဲ့အထဲကိုပူရုပ်ပေါ်လာတော့ပူတဲ့အထဲကိုကြာကြည့်ကြဆောင်ကြိုက်ရုပ်ပေါ်လာတော့ကြိုက်ထားတယ်ကြာကြည့်ကြဆောင် အောင်ရုပ်ပေါ်လာတော့အောင့်တဲ့အထဲကိုကြာကြည့်ကြဆောင်အောင့်နာများအလုံးကြီးများတွေ့သလား အရှင်ကြီးများတွေ့သလားအပြားကြီးများတွေ့သလားပူရုပ်ပေါ်လာတာပူတော့ပူတဲ့အထဲကိုရှာကြည့်ကြသာပူတဲ့အထဲမိန်းမရှိသလားယောက်ျားရှိသလားငါရှိသလားကြိုက်တဲ့အထဲရောရှာကြည့်ကြသာမိန်းမရှိသလားယောက်ျားရှိသလားကျင်တဲ့အထဲရှာကြည့်ကြသာမိန်းမရှိသလားယောက်ျားရှိလားကျင်တဲ့ဇာကကျင်တဲ့သဘော ရှင်တဲ့ယုတ်ကရှင်တဲ့သဘော၊ကြိုက်တဲ့ယုတ်ကကြိုက်တဲ့သဘော၊အောင်းတဲ့ယုတ်ကအောင်းတဲ့သဘော၊ထုံတဲ့ယုတ်ကထုံတဲ့သဘော၊လှုပ်ရှားယုတ်ကလှုပ်ရှားယုတ်သဘောသူသဘောနဲ့သူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့သူသဘောသာရှိတယ်အဲ့ဒီတော့ဒီယုတ်နဲ့ဒီနာဟာ သူတော်အတိုင်းသူဖြစ်နေတဲ့ယုံနာမယ်ဒကမာကြီးတို့နာသည်မဟုတ်ဒကမာကြီးတို့မဟုတ်အဲပူတာကိုလည်းဒကမာကြီးတို့ဒကာကြီးတို့မဟုတ်ကြိုက်ထားလည်းဒကမာကြီးတို့ဒကာကြီးတို့မဟုတ်အောက်နာလည်းဒကာကြီးတို့ဒကမာကြီးတို့မဟုတ်ယုံနာသာဖြစ်တယ်ဖြစ်တာပြစ်တာပဲရှိတယ်သဘာဝသာရှိတယ်အဲ့ဒီတော့ဒီယုံနဲ့ဒီနာဟာဖြစ်တာပြစ်တာသဘာဝကိုမြင်အောင်ရှုလိုက်ကြ သဘာဝကိုမြင်ပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုနေအဲ့ဒီတော့ဒီရုပ်ထောက်ပြန်လာပြီဆိုလို့ရှိရင်နာငါတိတိနာဝေဒနာခံစားလိမ့်မယ်အဲဒီဒုက္ခတရားကြီးကိုကုံဆုံးအောင်တိုက်လိုက်ကြပြီးတော့ဒီဒုက္ခကုံဆုံးသွားမှသာလေအပေသန္တရာနဲ့လွတ်ကြမယ်အခုဟာဖြင့်နတ်ကြီးဆောက်တာနဲ့အပယ်လေးပါးနဲ့လဲနေတာ အဲအခုဟာဖြင့်ထိုင်းနေတဲ့ဥစ္စာဟာဖြင့်ပြမ20နဲ့အပယ်လေးပါနဲ့လဲနေတာအဲနိဗ္ဗာန်နဲ့အပယ်လေးပါနဲ့လဲနေတာအဲ့ဒီတော့တက္ကမကြီးတို့ခန္ဓာကိုယ်ပေါ်မှာရုပ်ဝေဒနာအစအလယ်အဆုံးကိုတရားစိတ်ကလေးတင်ပြီးတော့ပုံဆုံးအောင်တိုက်လိုက်တဲ့ပုံကိုဆိုလို့ရှိရင်ပြောအဲအပယ်လေးပါးကလွတ်ပြီးတော့နတ်ကြီး၆ဌာရောက်တော်မယ်အဲခန္ဓာကိုယ်ပေါ်မှာသဘာဝလက္ခဏာမြင်ပြီးဆိုလို့ရှိရင်ပြော အဲနိဗ္ဗာန်ကိုဝင်တော့မယ်ခန္ဓာကိုယ်ပေါ်မှာအမှားမြင်ရမယ်ဆိုလို့ရှိရင်ပြောအဲငါကိုကြီးကနားတယ်ငါကိုကြီးကကျင်တယ်ငါတော့မထိုင်နိုင်တော့ပါဘူးငါကျင်ငါခြေစလုံးငါကျင်တယ်ငါခြေစလုံးငါအောင်တယ်ငါခါကအောင်တယ်လို့အဲ့ဒီစိတ်ကလေးဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ကလေးကအပယ်လေးပါးကိုသွားရမယ်စေအဲအဲ့ဒီစိတ်ကလေးဖြစ်ပေါ်လာရင် လောက်စိတ်ကလေးကတွန်တင်ဩအယုတ်ကြည်ကြည်အကြီးခါခါဒီယုံနဲ့ဒီနာဟာဖြင့်ပြစ်တာပြစ်တာပါလားငါမဟုတ်ပါလားရုပ်ဖောက်ပြန်လာမှသာလေနာငါသိမှုသိမှုပေါ်ရပါလားယုံနဲ့နာနဲ့တထာတိဖြစ်တထာတိဖြစ်နေပါလားဒီဒုက္ခကြီးဟာငါကုံဆုံးအောင်တိုက်မဲ့လို့သရာစိတ်ကလေးတွန်းတင်လိုက်အဲ့ဒီတွန်းတင်လိုက်တဲ့စိတ်ကလေးဟာကအဲ့ဒီစိတ်ဟာနတ်ကြီး၆ဌာကိုလည်းသွားလိမ့်မယ် ဇမား20ခုလည်းသွားလိမ့်မယ်နိဗ္ဗာန်ကိုလည်းသွားလိမ့်မယ်အဲမြတ်စွာဘုရားကစိတ်ပဲဟောတယ်ဓမ္မကြီးတို့ခန္ဓာကိုယ်ပေါ်မှာအမှားမြင်တဲ့စိတ်နဲ့အမှားမြင်တဲ့စိတ်ပဲခန္ဓာကိုယ်ပေါ်မှာသုံးသပ်သွားလို့ရှိရဲ့ပြောင်းခန္ဓာကိုယ်ပေါ်မှာငါမဟုတ်ပါလားသဘာဝပါလားသဘောမျှတာရှိပါလားလို့အဲ့ဒီစိတ်ကလေးကြားပြီးဆိုရင်အဲ့ဒီစိတ်ကလေးကဝိဇ္ဇာစိတ်ခေါ်တယ် အဲ့ဒီတော့ဒကမာကြီးတို့ဒကာကြီးတို့အဲအခုမှထိုင်တဲ့ပုံကိုယ်လေးဆိုလို့ရှိရင်ပြန်ရုပ်ဤဖောက်ပြန်လာတဲ့ဝေဒနာကိုအစအလေအဆုံးကိုကုံဆုံးအောင်တိုက်လိုက်ကြတထိုင်နေနဲ့လည်းအပယ်လွတ်တဲ့အဲဒီလိုကုံဆုံးသွားတဲ့ပုံကိုယ်ဆိုလို့ရှိရင်ပြန် အဲဘိုက်စကုတ်တွေလည်းရှိနိုင်တယ်ပွဲတွေလည်းရှိနိုင်တယ်အလုပ်တွေလည်းလုပ်နိုင်တယ်ဘာကြောင့်လဲတဲ့ရုပ်ဝေဒနာအစအလယ်အဆုံးကိုသိလိုက်ပြီးဝိဇာညာရပြီအဲဒီလိုဝိဇာညာရမှသာလျောအဲသိတတ်လိမ့်မယ်ဒီယုံနဲ့ဒီနာဟာဖြစ်ထားရဲ့ဖြစ်လည်းရဲ့ဖြစ်ဆုံးရဲ့မှာပိုင်နိုင်နိုင်နိုင်ကြီးမသိလို့ရှိရင်ဖြင့်အဲကိလေသာတွေဝင်ပြီးသေဃာတိဆဲဆဲဆိုလို့ရှိရင်ဒီယုတ်ကတော့ဒီလိုပဲဖောက်ပြန်တော်မယ် ဖောက်ပြန်လာပြီဆိုလို့ရှိရပြအေးငါကိုကြီးကနာတယ်ငါကိုကြီးကကြိုက်တယ်ငါကိုကြီးကအောင်တယ်ငါကိုကြီးကကြက်လာပြီငါကိုကြီးကဖောလာပြီငါကိုကြီးကပူလာပြီငါရင်ထဲကပူလာပြီငါကိုကြီးကလှုပ်လာပြီငါကိုကြီးကတောင်းတင်းလာပြီအဲ့ဒီလိုနံလေးကညှို့လိုက်ပါကအပေသန္တရာကိုဆင်းညာရတော့မယ်အဲဒကမကြီးတို့ခန္ဓာမှာ ရှင်းတဲ့လူလည်းမရှိ၊ကြိုက်တဲ့လူလည်းမရှိ၊ထုံတဲ့လူလည်းမရှိ၊အောင်းတဲ့လူလည်းမရှိ၊လှုပ်ရှားသူလည်းမရှိ၊ကြက်သူလည်းမရှိ၊ယုံနာသာရှိတယ်၊ဖြစ်တာပြက်တာပဲရှိတယ်၊သဘာဝသာရှိတယ်၊တရားဓမ္မများကြိုးစားပြီးတော့ရုပ်ဝေဒနာ အစအလယ်အဆုံးထိအောင်သာတိုက်လိုက်ကြပြီးတော့ဝေဒနာပြင်းလာလို့ရှိရင် နာရီရရှုနေတာကသမာဓိဖြစ်တယ်။ ဝေဒနာကလိုက်နေတာကပညာဖြစ်တယ်အဲဒီတော့ဝေဒနာနဲ့ပညာနဲ့နှစ်ပါးပေါင်းကြအောင်ချိန်အဲဒီတော့နာတိပြရှုနေတာကသမာဓိဝေဒနာကိုနန္တရားတွေကကပ်ပြီးတော့အဆုံးအစလိုက်နေတာကပညာသမာဓိပညာတဲ့နှစ်ပါးပေါင်းကြအောင်ချိန်ရမှာအဲဒီတော့အဲဒီသမာဓိပညာနှစ်ပါးပေါင်းကြအောင်မှမချိန်နိုင်လို့ရှိလို့ရှိရင်ဖြင့် အဲပညာမဖြစ်ဘူးအဲဒီတော့အဲဘုရားဘုရားဘုရားတော်ဘုရားကြီးဒီလည်းရေးထားပါတယ်တရားဓမ္မများအဲဒီတော့သမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်ချိန်ကြပါအဲဒီတော့အဲသမာဓိပညာနှစ်ပါးများချိန်ဝင်ဣန္ဒြေငါဤအလေးကိုတင်ဝရိယဆိုတဲ့ပေါင်းကိုက်လျင်ဥပါဆိုတာလည်းပြီးဝဲမှုခြင်းဘင်းဆိုတာလည်းပြီးဝဲမှုခြင်းတဲ့အဲသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်ချိန်မှသာလျင် အဲဖြစ်တာရဲ့ဖြစ်လေရဲ့ဖြစ်ဆုံးရဲ့ပိုင်ပိုင်နိုင်နိုင်ကြီးသိကြလိမ့်မယ်အဲသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကြိုက်အောင်ချိန်တာအဲနန္တရားသေးတာဝေဒနာပြင်လာလို့ရှိလို့ရှိရင်ပြင်နာတိပြာကလိုက် ဝေဒနာကလိုက်နာတိပြာကလိုက်ဝေဒနာကလိုက်နဲ့ကိုထားရမနေဘူးသူသဘောသာရှိတယ်အဲကိုယ်ကဝေဒနာမသိနဲ့လို့လည်းတောင်းပန်လို့မရအဲနန္တရားသည် အဲတမာတိနဲ့ပညာနဲ့နှစ်ပါးချိန်လိုက်ပြီဆိုလို့ရှိရင်ပြန် အဲနာသီပြာကိုနန္တရားပြေကလိုက်ဝေဒနာကိုသိလိုက်နာသီပြာသိလိုက်ဝေဒနာကိုသိလိုက်အဲနာဖြစ်ပြကိုလည်းသိလိမ့်မယ်ယုတ်ကလည်းပရမတ္တသဘာဝယုတ်ကတခုပိတခုပြောင်းလဲဖြစ်ပြနေတဲ့သဘောတရားတွေလည်းတွေ့လိမ့်မယ်အဲဒီလိုတွေ့ပြီဆိုလို့ချင်းယုံနာနှစ်ပါးဖြစ်တာပြတာတွေကိုလည်းသုံးအောင်သိပြီအဲဒီလိုသုံးအောင်သိပြီဆိုလို့ချင်းနိဗ္ဗာန်ရတော့မယ်အဲဒီတော့ဓမ္မကြီးတော့ သမာဓိနဲ့ပညာနဲ့ကိုနှစ်ပါးပေါင်းကိုက်အောင်စေအဲမကျူးပဲနဲ့ရပြီလိုက်နေမယ်ဆိုလို့ရှိရင်စိတ်သောကတွန်းလိုက်လိမ့်မယ်တွန်းလိုက်ပြီဆိုလို့ရှိရင်အတ္တဖြစ်သွားလိမ့်မယ်ခန္ဓာဓာတ်ကြီးသမာဓိနဲ့အဲသမာဓိအားနဲ့သွားပြီဆိုရင်ဝေဒနာကိုကပ်ပြီးတော့ရှုနေပြီဆိုလို့ရှိရင်ခန္ဓာဓာတ်ကြီးကိုပျောက်သွားလိမ့်မယ်ပျောက်သွားပြီဆိုရင်ဖြစ်ပျက်ကိုလည်းမသိ ဖြစ်တာလည်းမသိပြက်တာလည်းမသိအဲ့ဒီလိုအဲသမာဓိလွန်ရင်လည်းလွန်သွားလိမ့်မယ်သမာဓိလွန်ခဲသွားပြီဆိုလို့ရှိရင်ဖြစ်ဖြစ်ပြက်ပိတ်သွားလိမ့်မယ်ပညာကအာသာသွားပြီဆိုလို့ရှိရင်လည်းဝိပဿနာညာအမြင်မသာတော့ဘူးအဲ့ဒီတော့သမာဓိပညာနှစ်ပါးဟာဖြင့်ပေါင်းကိုက်အောင်ချိန်ပေါင်းကိုက်မှသာလျှင်အဲ ပေါင်းကိုက်မှသာလျှင်ဘာဝနာချိန်ကိုက်မယ်ဘာဝနာချိန်ကိုက်မှသာလျှင်ဘာဝနာမရညာဖြစ်တာတွေပြက်တာတွေကိုရကြမယ်အဲဒကမာကြီးတို့ဒကာကြီးတို့ကြိုးစားပြီးတော့ရုပ်ဝေဒနာအစအလဲဆုံးထိအောင်ဟာကိုတမာဒီကိုချိန်ပြီးတော့သာကုံဆုံးအောင်တိုက်လိုက်ကြတထိုင်နဲ့နဲ့လွတ်တဲ့အာကိုရတယ်တထိုင်နဲ့နဲ့ရုပ်ဝေဒနာအစအလဲအဆုံးကိုသာသိကြ ဆုံးသွားပြီဆိုလို့ရှိရင်အဲကိုယ်စိတ်ကလေးကိုသိကြလိမ့်မယ်။အော်ဒီုံနဲ့ဒီနာဟာဖြစ်ပြဆုံးသွားပါလားလို့သိလိမ့်မယ်။အဲဒီလိုဝိဇာညာရလိမ့်မယ်။အဲဒီလိုဝိဇာညာရတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြန်ဘယ်တော့မှအပေသန္တရာမသိတော့ဘူးလို့တစ်ထစ်ကြပါအဲဝိဇာညာရသွားပြီ။အဲစိတ်စိတ်ကလေးကတော်ခြင်းနောက်စိတ်ကလေးကတွန်းတင်လိုက်ကြဒကမာကြီးတို့ဒကာကြီးတို့ စိတ်စိတ်ကလေးကတော်ခြင်းလာတဲ့စိတ်ဖြစ်ပေါ်လာလိမ့်မယ်အဲ့ဒီစိတ်ကအပယ်ကိုသွားမဲ့စိတ် အဲသေကနီးဆဲဆဲတီးရုပ်ကတော့ဒီလိုပဲဖောက်ပြန်တော့မယ်ဒကမာကြီးတို့ဒကာကြီးတို့အခုခဏပေးကြည့်ကြတာပေဒအောင်လို့အခုကတည်းကအလေးအကျဉ်လုပ်ပြီးတော့သမာဝါယမသမာသတိသမာသမာဓိဥဆောင်ပြီးတော့ဒီရုပ်ဝေဒနာကို သမာဓိနဲ့ဥဆောင်ပြီးတော့တိုက်ထားတာအဲသေကနီးဆဲဆဲတီးရုပ်ကတော့ဒီလို ဖောက်ပြန်တော့မှာပဲဖောက်ပြန်လာပြီဆိုလို့ရှိရင်အဲအတိတ်ကာလတုန်းကသမာဝါယမသမာသတိသမာသမာဓိဥဆောင်ပြီးတော့တိုက်ထားတော့တဲ့သေကနီးဆဲဆဲ ဒီသမာဓိပဲလာတော့တယ်ဒီသမာဓိလာတော့မှဖြစ်တာဖြစ်တာတွေကိုကုံဆုံးအောင်ဖြစ်ပျက်ကိုရှုပြီးတော့ဝိပါဒနာတင်တော်တယ်အဲ့ဒါမှသာလဲအပေဒုက္ခလွတ်ပြီးတော့သူကလေးပုံလာကြလိမ့်မယ်အဲ့ဒီတော့တရားဓမ္မများအာမကျော်ကြနဲ့ပုံဆုံးအောင်တိုက်လိုက်ကြတထိုင်နဲ့လည်းနိဗ္ဗာန်ရနိုင်တယ်တထိုင်နဲ့လည်း သောတာပန်တည်နိုင်တယ်တထိုင်နဲ့နဲ့လည်းသရဂံတည်နိုင်တယ်တထိုင်နဲ့နဲ့လည်းအနာဂံကြီးတည်နိုင်တယ်တထိုင်နဲ့နဲ့လည်းအရဟတမေအရဟတဘုံကိုရနိုင်တယ်အဲကြိုးစားပြီးတော့တိုက်လိုက်မသေးနိုင်ဘူးဓမ္မကြီးတို့ဒကာကြီးတို့တေယုံနဲ့ဒေနာဟာဒုက္ခတရားကြီးပေါ်လာကြပြီကဲဒီဒုက္ခကြီးညာလိုခြင်းကြသေးသလားအဲယုံနာဖြစ်ပြက်လာပြီ မြတ်စွာဘုရားကိုတော်မြတ်ကြီးကယုံနာဖြစ်ပြလာပြီဆိုဖြစ်လာပြီဆိုလို့ရှိရင်ပြင်ဒုက္ခသစ္စာတဲ့အဲအခုတက္ကမကြီးတို့တက္ကကြီးတို့ယုံနာဟာဖြစ်လာပြီဖောက်ပြန်လာပြီဒီယုံနဲ့ဒီနာများလိုချင်ကြသေးသလားအဲဒီဒီယုံနဲ့ဒီနာနဲ့မလိုချင်ကြနဲ့တော့ဒီယုံနဲ့ဒီနာနဲ့မလိုချင်မှသာလင်ဒုက္ခကုံဆုံးအောင်တိုက်လိုက်ကြမလိုချင်ကြနဲ့တော့အဲတက္ကမကြီးတို့တက္ကကြီးတို့ ကျင်နာတွေကိုလိုချင်ကြသလားကြိုက်တာတွေကိုလိုချင်ကြသလားအောင်နာတွေကိုလိုချင်ကြသလားအဲပြတ်တဲ့လာတာတွေကိုလိုချင်ကြသလားယူစီလာတာတွေကိုလိုချင်ကြသလားပူတာတွေကိုလိုချင်ကြသလားအေးဓာတွေကိုလိုချင်ကြသလားလုံချနေတာတွေကိုလိုချင်ကြသလားအဲဒီယုံနဲ့ဒီနာလိုချင်နေလို့ရှိရင်ဖြင့်ပူဓာတွေပဲရကြမယ်ကြိုက်ဓာတွေပဲရကြမယ်အောင်ဓာတွေပဲရကြမယ် ပြတ်တက်လာတာတွေပဲရကြမယ်ပူတာတွေပဲရကြမယ်အေးတာတွေပဲရကြမယ်လှုပ်ရှားလာတာတွေပဲရကြမယ်တောကန္တာတွေပဲရကြမယ်အဲဒီယုံနဲ့ဒီနာရပြီဆိုလို့ရှိရင်ဟောအခုဘေးတို့ဒုက္ခတို့ဝတ်တို့ခံကြရပြီအဲဒီဘေးဒုက္ခဝကြီးကိုကုံဆုံးအောင်တိုက်လိုက်ကြတဲ့အခုယုံနာပေါ်လာပြီဆိုလို့ရှိရင်ဘေးဒီတွေ့ ဖြစ်ပြဆိုတာဘာလဲယုံနာပဲဖြစ်တာပြက်တာဆိုတာယုံနာပဲအဲဒီအခုဖြစ်ပြဒုက္ခကြီးကိုဒုက္ခသစ္စာကြီးတွေ့ကြဗလားဒီဒုက္ခသစ္စာကြီးကိုလိုချင်ကြသလားဒီဒုက္ခသစ္စာကြီးကို မလိုချင်ကြနဲ့တော့ဒီယုံနဲ့ဒီနာလေးကိုပူဓာတွေကြိုက်တာတွေထုံတာတွေကျင်းတာတွေအောင်တာတွေလုံချနေတာတွေဖွဲ့စည်းနေတာတွေ ရိုးစည်းနေရတဲ့ဒီယုံနဲ့ဒီနာကိုမလိုချင်ကြနဲ့တော့ကုံဆုံးအောင်တိုက်လိုက်ကြပြီတော့ဒီယုံနဲ့ဒီနာကုံဆုံးသွားပါသာလင်ဒီယုံနဲ့ဒီနာမရမယ်အဲ့ဒီတော့ဒီယုံနဲ့ဒီနာဟာဖြင့်ဘေးဒုက္ခဝကြီးဟာကိုကုံဆုံးအောင်တိုက်လိုက်ကြကုံဆုံးသွားပြီဆိုလို့ရှိရင် အပယ်လေးပါးကလွတ်ပြီးတော့ဒုက္ခဘုံကြီးကလွတ်မြောက်ပြီးတော့သူကတိဘုံလာကြလိမ့်မယ်ကျိုးစားပြီးတော့ ရှေ့စိတ်ကလေးတောခြင်းနဲ့စိတ်ကလေးဖြစ်ပေါ်လာလို့ရှိရောနောက်စိတ်ကလေးကတွန့်တင်လိုက်ကြပြီးတော့ဩအယုတ်ချင်းချင်းအေခန်းခါဒီယုတ်နဲ့ဒီနာဖြစ်လာပြီဆိုလို့ရှိရင်ဒီဒုက္ခကြီးဟာဖြင့်ဒါကုန်ဆုံးအောင်တိုက်မယ်အယုတ်ချင်းချင်းအေခန်းခါမြတ်စွာဘုရားကုတော်မြတ်ကြီးလည်းတခန္ဓာ၅ပါးယုံနာ၅ပါးသကမာကြီးတို့တကားကြီးတို့လူပြီးပြီကမ္မထံပြတဲ့ဆရာကိုလည်းခန္ဓာ၅ပါးယုံနာ၅ပါးလူပြီးပြီ ဒီတထိုင်းနဲ့နဲ့အယုတ်ရှိရှိအရင်ခန့်ခန့်ဆိုတဲ့သရာစိတ်ကလေးတင်လိုက်ကြဒီသရာရှိမှသမာဓိဖြစ်တယ်သမာဓိဖြစ်မှပညာရမယ်အဲဒီသမာသရာမှမရှိလို့ရှိရဲ့ပြပညာလိင်္ဂါတကမာကြီးတို့ခံကြလိမ့်မယ်ပညာလိင်္ဂါမခံကြနဲ့တော့ပေါင်ကြီးကျင်းတယ်လို့သတ်ပါရသတ်မပတ်မသတ်ပါလိုက်ကြနဲ့အဲစီလုံးကြီးကျင်းတယ်လို့လည်းမသတ်ပါလိုက်ကြနဲ့ အဲခါကြီးအောင်လာတယ်လို့လည်းမသတ်မှလိုက်ကြနဲ့ခါရဲလို့လည်းပရမသစ္စာနဲ့မှမရှိဘူးပေါင်းရဲလို့လည်းခန္ဓာပရမသစ္စာနဲ့မှမရှိဘူးယုံနာတာရှိတယ်ဖြစ်တာဖြစ်တာပဲရှိတယ်သဘာဝပဲရှိတယ်အဲ့ဒီတော့တရားဓမ္မများဒီယုံနဲ့ဒီနာဒုက္ခသစ္စာကြီးဟာကို ကုံဆုံးအောင်တိုက်လိုက်ကြတထိုင်နဲ့အပေသန္တရာလွတ်နိုင်တယ်အဲတရားမကြီးတို့တရားကြီးတို့ ယုံဝေဒနာဆိုတာအခုတွေးကြဗလားဒုက္ခဒုက္ခဆိုတာဘယ်ဒုက္ခလဲယုံနာဒုက္ခကြီးတွေးကြဗလားအဲဒီယုံနဲ့ဒီနာ ဖောက်ပြန်လာပြီဆိုလို့ရှိရင်ဒါကြောင့်မြတ်စွာဘုရားကိုရောမြတ်ကြီးကဒီတယုံနဲ့ဒီနာနဲ့မလို့ခြင်းတော့ဘူးဒီယုံနဲ့ဒီနာဘယ်လိုခြင်းတော့မလဲပရမဒုက္ခပရမအနိစ္စပရမဒုက္ခပရမအနတ္တကြီးကိုထိုးထွင်းပြီးတော့ဝိဇ္ဇာညာနဲ့မြင်တော့ဒီနာယုတ်ကိုမလို့ခြင်းတော့ဘူး မလို့ခြင်းသားနဲ့အခုနိဗ္ဗာန်ကုကုန်ပြီအဲ့ဒီတော့တက္ကမကြီးတို့တက္ကာကြီးတို့ဒီပူဓာတိကြိုက်တာဒီထုံဓာတိကျင်းဓာတိအောင်ဓာတိကြက်တက်လာဓာတိညူစီလာဓာတိပူလာဓာတိအေးလာဓာတိတောကလာဓာတိကြက်တက်လာဓာတိမောလာဓာတိဓာတိလိုခြင်းကြပါလား ပရမဆိုတာကအင်းဒီယုတ်နဲ့တင်တာပဲသဘာဝယုတ်သဘာဝနာဆိုတာကဒီယုတ်နဲ့တင်တာဖြစ်တာဖြစ်တာပဲရှိတယ်အဲ့ဒီတော့ကုံဆုံးအောင်တိုက်လိုက်ကြကုံဆုံးသွားလိမ့်မယ်ဒီယုတ်ဟာဒုက္ခရှိရင်ဒုက္ခရှိတယ်ကြိုးစားပြီးတော့တိုက်လိုက်ကြသရစိတ်ကလေးသရစိတ်ကလေးတင်လိုက်ကြအဲတရားဓမ္မညာငါကအလှုပ်ခိုင်းလို့လှုပ်တာလားသူသဘောနဲ့သူလှုပ်နေတာလားဆိုတာကိုအသိက အတိကာလရဲ့လောက်တာလေးကိုသာသိဖြစ်ပြက်ဖုံးသွားလိမ့်မယ်အဲသူသဘောနဲ့သူလုံနေတာမပြင်းနိုင်နဲ့မပြင်းနဲ့သူသဘောနဲ့သူအဲငါကလှုပ်ခိုင်းလို့လှုပ်တာလားသူသဘောနဲ့သူလုံနေတာလားကဲရခိုင်းလို့ရသေးသလားအဲအနတ္တလက္ခဏာကြီးကိုမြင်ပြီးအဲဒီယုံနဲ့ဒီနာဖောက်ပြားပြီးအဲသေဃာကြီးဆဲဆဲကိုအင်းဒီယုံနဲ့ဒီနာဒီလိုပဲဖောက်ပြားလိမ့်မယ်သူသဘောလားငါသဘောလားဆိုတာရှုလိုက်ကြ ပြုတ်ပေါ်လာတော့အပူတယ်လို့သိမှုလေးပေါ်ရတယ်ပူတာပြဲသွားတော့အပူတယ်လို့နာငါမသိယုံနာချုပ်သွားပြန်ပြီအဲ့ဒီတော့ဓာတ်ကြီးလေးပါဤလက္ခဏာသဘောတွေဟာခန္ဓာကိုယ်ကိုရှာမှသာလင်ပရမထသဘာဝကိုသိလိမ့်မယ်ခန္ဓာကိုယ်တော့မရှာဘဲနဲ့စာအုပ်ကြည့်တဲ့ကြည့်နေလို့ဒါတင်းတာလည်းမသိတောင်းတာလည်းမသိကြိုက်တာလည်းမသိထုံတာလည်းမသိအောင်တာလည်းမသိ ပြတ်ထားလည်းမသိပူတာလည်းမသိအေးတာလည်းမသိလှုပ်ရှားလာတာလည်းမသိတွန်းကန်တာလည်းမသိသံဃာစေကြီးအပြမြတ်စွာဘုရားကိုတော်မြတ်ကြီးကယုတ်ပရမအနေစာပရမဒုက္ခပရမအနာတာတဲ့အဲ့ဒီတော့ပရမထာသဘာဝယုံနဲ့သဘာဝနာဟာဖြစ်ပြနေတဲ့ဒုက္ခသစ္စာကြီးပေါ်လာလိမ့်မယ်ဒုက္ခအစင်မြင်မှသာလင်းဒုက္ခမြင်မယ်ဒုက္ခအစင်မှမမြင်မဲနဲ့ဒုက္ခမြင်နေဆိုတဲ့ဥစ္စာကပညာအ အမြင်ပညာအပြောပညာအတွေ့ပညာအသည်ပဲဖြစ်လိမ့်မယ်အဲ့ဒီတော့တကယ်ရှိတဲ့ယုံနာကိုမြတ်စွာဘုရားကိုတော်မြတ်ကြီးကသဗ္ဗေသင်္ခါရအနိစ္စတဲ့သဗ္ဗေသင်္ခါရဒုက္ခသဗ္ဗေသဗ္ဗေဓမ္မာအနာတာတဲ့မြတ်စွာဘုရားကအထင်အရှားကြီးဟောထားပါလျက်သားနဲ့သဗ္ဗေသင်္ခါရ အနိစ္စဆိုတာယုံနာ အနိစ္စကိုမြင်ရလိမ့်မယ်ယုံနာအနိစ္စမြင်ပြီးမှသာလင်သာဘိသင်္ခါရဒုက္ခကိုမြင်ရလိမ့်မယ်အဲအနိစ္စကိုမြင်ရောအနိစ္စမြင်မှဒုက္ခကိုမြင်လိမ့်မယ်ဒီယုံနဲ့ဒီနာဟာဖြစ်လာတဲ့ဒုက္ခသစ္စာပါလားလို့တကုတ်ပိတက်ကိုပြောင်းလွှဲထားတဲ့ဒီယုံနဲ့ဒီနာဟာအနိစ္စလက္ခဏာလည်းဒီယုံနဲ့ဒီနာပဲဒုက္ခလက္ခဏာလည်းဒီယုံနဲ့ဒီနာပဲအဲအနတ္တလက္ခဏာလည်းဒီယုံနဲ့ဒီနာပဲအဲ့ဒီတော့ခန္ဓာကိုယ်ရှုမှဆင်ရင်သုံးသပ်လိုက်တော့သမ ဝါယမသမာတတိသမာသမာတိ၃ပါးနဲ့ဥဆောင်ပြီးတော့တိုက်လိုက်တဲ့အချိန်ခါမှာအနိစ္စဆိုတာလည်းပေါ်လာလိမ့်မယ်။ အနိစ္စဆိုတာဘယ်ဟာလဲတဲ့ဓာတ်ကြီးလေပါကြီးလက္ခဏာသဘောတွေကပေါ်လာတော့ရောအဲဘဝသန္တရာစေကြီးသန္တရာစေကြီးဆိုတာဘယ်မှာရှိသလဲအပြင်ဘက်မှာပညာတွေကတော့လူဘုံရဲ့နတ်ဘုံရဲ့ပြမဘုံရဲ့ဆိုတာအဲ့ဒါကပညာတွေဒါကမမှန်ဘူးအဲခန္ဓာဓာတ်ထဲမှာခဏပြက်ခဏပြက်ခဏပြက်ခဏပြက်ခဏပြက်ခဏသေးဘဝသန္တရာစေကြီးအမျိုးမျိုးအပုံပုံလေးလူဖြစ်လိုက်နတ်ဖြစ်လိုက်ပြမဖြစ်လိုက်လူပညာအမြင်ကိုမြင်နေကြတယ်ခန္ဓာဓာတ်ထဲမှာဘဝတွေအမျိုးမျိုးပြောင်းပြီးတော့ခဏပြက်ခဏပြက် ပြက်ပြီးသေနေတဲ့အနိစ္စလက္ခဏာကိုပရမအနိစ္စကိုမြင်လိုက်မယ်ပရမအနိစ္စဆိုတာကယုံနာပဲအဲပရမထာသဘာဝယုံဆိုတာကဓာတ်ကြီးလေးပါပဲအဲ့ဒီတော့ဓာတ်ကြီးလေးပါဤလက္ခဏာသဘောတရားခန္ဓာကိုရှားမှသာလင်တွေ့လိမ့်မယ်ခန္ဓာကိုရှားတော့မှတဲ့ကျင်ယုတ်ကအဲတင်းယုတ်ကပေါ်တင်းယုတ်ကပြဲထုံယုတ်ပေါ်ထုံယုတ်ကပြဲတင်းအောင်ယုတ်ပေါ်အောင်ယုတ်ကပြဲကိုက်ယုတ်ပေါ်ကိုက်ယုတ်ကပြဲ ကြာယုတ်ပေါ်ကြာယုတ်ကပြပူယုတ်ပေါ်ပူယုတ်ကပြယိုစီယုတ်ပေါ်ယိုစီယုတ်ကပြလှုပ်ရှားယုတ်ပေါ်လှုပ်ရှားယုတ်ကပြတွန်းကန်ယုတ်ပေါ်တွန်းကန်ယုတ်ကပြအဲယုတ်တွေကအမျိုးမျိုးဖောက်ပြန်ဖြစ်ပြနေတဲ့ဘဝတွေအမျိုးမျိုးပြောင်းပြီးတော့ဖြစ်ပြနေတဲ့အနေစာကိုမြင်လိမ့်မယ်အဲခန္ဓာကိုယ်ရှာမှသာလဲအနေစာကိုမြင်ရမှာခန္ဓာကိုယ်ရှာမှသာလဲဒုက္ခကိုမြင်ရမှာအဲ့ဒီတော့ဒီယုံနဲ့ဒီနာဟာ တခုပေးတခုဖောက်ပြန်ဖြစ်ပြနေတဲ့အနိစ္စလက္ခဏာသဘောတွေကိုတွေ့တယ်တွေ့တော့တဲ့ဩဒီယုံနဲ့အတင်နာဟာဖြစ်ကျင်ယုတ်ကပေါ်လာတော့ကျင်တယ်လို့သိမှုတွေပေါ်ရပါလားကျင်တဲ့ဝေဒနာကြီးဒုက္ခကြီးခံစားပါလားနာငါလည်းကြိုက်ယုတ်ပေါ်လာတော့ကြိုက်တယ်လို့သိမှုတွေပေါ်ရပါလားကြိုက်တဲ့ဝေဒနာကြီးနာငါခံစားပါလားဩဒီယုံနဲ့ဒီနာငါဖြစ်လာရင်ဒုက္ခကြီးပါလားဒုက္ခသစ္စာကြီးပါလားဒီယုံနဲ့ဒီနာမဖြစ်ဘူးဆိုလို့ရှိရင်ဖြစ်တဲ့ဒုက္ခပါလားလို့အဲဒီလိုညာမြင်လာလိမ့်မယ် အဲ့ဒီလိုညာမြင်လာတော့မှမြတ်စွာဘုရားစာနဲ့မြတ်စွာဘုရားထားပြခဲ့တဲ့အနိစ္စလည်းကြိုက်လိမ့်မယ်ဒုက္ခလည်းကြိုက်လိမ့်မယ်အနာတ္တလည်းကြိုက်လိမ့်မယ်ခန္ဓာကိုယ်ရှာကြခန္ဓာကိုယ်မရှာတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဖြင့်အနိစ္စလည်းမမြင်ဘူးဒုက္ခလည်းမမြင်ဘူးအနာတ္တလည်းမမြင်ဘူးအဲ့ဒီတော့တရားဓမ္မများယူဝိပဿနာယောဂီပုဂ္ဂိုလ်အဖြစ်နဲ့အဲအနိစ္စလည်းခန္ဓာမှာပဲရှိတယ်ဒုက္ခလည်းခန္ဓာမှာပဲရှိတယ် တယ်အနာတလည်းခန္ဓာမှာပဲရှိတယ်ဒီယုတ်နဲ့ဒီနာမပရမအနိစ္စပရမဒုက္ခပရမအနာတတဲ့ဒီအနိစ္စဒုက္ခအနာတလက္ခဏာကြီး၃ပါးကိုမြင်မှသာလင်ဒုက္ခအစစ်ကိုတွေ့မှသာလင်ဝေဒနာဩနာနဲ့ယုတ်နဲ့ပေါင်းစုံလိုက်တဲ့အချိန်ခါမှာနာငါဝေဒနာခံစားပါလားယုတ်တနန္တဟာပြည့်နှစ်ပါးပေါင်းစုံတော့ဖာသာဝေဒနာပါလားလို့ဉာဏ်ကြီးပေါ်လာလိမ့်မယ် အဲ့ဒီလိုဉာဏ်ကြီးပေါ်လာတော့မှယုံနံကိုရှုမှဉာဏ်ကြီးပေါ်လာတော့မှမြင်တာနဲ့လည်းပဲတဲ့အာယုံ6ပါးကိုသဘာဝကြပြီခန္ဓာကိုယုံနံကိုရှုမှသာလေအာယုံ6ပါးဒုက္ခဝေဒနာဒုက္ခဝေဒနာကို ထင်မြင်လာတယ်အနှုံမို့ခန္ဓာကိုယ်ပေါ်မှမရှာပဲနဲ့မြင်တာနဲ့ပဲမပြတ်နိုင်ဘူးကြားတာနဲ့လည်းမပြတ်နိုင်ဘူးနာတာနဲ့လည်းမပြတ်နိုင်ဘူး စာရာနဲ့လည်းမပြတ်နိုင်ဘူးခန္ဓာကိုယ်သဘာဝယုံသဘာဝနာကိုထိုးထွင်းပြီးတော့ဝိဇာဉာဏ်ရမှသာလေအဲယုတ်တနန္တပေါင်းဆုံးတဲ့အချိန်ခါမှာနာငါဝေဒနာခံစားပါလားဆိုမှယုတ်တနန္တကိုသဘာဝအနိစ္စမြင်မှသာရင်ဝိဇာဤအနာတ္တမြင်တယ်ဝိဇာဤအနာတ္တအမြင်မှသာလေဩနန္တရားသည်ဒုက္ခဝေဒနာခံစားလိုက်ဒုက္ခဝေဒနာခံစားလိုက်ပါလား ဒုက္ခဝေဒနာတော့မခံစားခြင်းပါလားနာငါဒုက္ခဝေဒနာတော့ခံစားနေပါလားတလစားကြည့်လို့အဲဒီလိုညာကြီးပေါ်လာလိမ့်မယ်ဒီလိုညာကြီးပေါ်လာတော့မှဒုက္ခဝေဒနာကိုနန္တရားကမခံစားခြင်းဘူးဒုက္ခဝေဒနာအာယုံ၆ပါးဟာတော့မြင်စိတ်ကိုလည်းအာယုံတွေခံစားတယ်နာကြားတဲ့အာယုံတွေလည်းခံစားတယ်နားတဲ့အာယုံတွေလည်းခံစားတယ်စားတဲ့အာယုံတွေလည်းခံစားတယ်ထိတဲ့အာယုံတွေလည်းခံစားတယ်သိတဲ့အာယုံတွေလည်းခံစားတယ်ခံ န်းစားတာဘောယုံမှနာမှမသိတော့ဖတာဝေဒနာလည်းဝေဒနာမှမသိယုံလည်းယုံမှမသိနာလည်းနာမှမသိအဲယုံမှနာမှမသိတော့တဲ့မျက်စိကလည်းခံစားတယ်နားကလည်းခံစားတယ်နှာခေါင်းကလည်းခံစားတယ်ပါးစပ်ကလည်းခံစားတယ်ကိုယ်အတွေ့ကလည်းခံစားတယ်နှလုံးသဘောလေးကလည်းခံစားတယ်တကား၆ပေါက်ကအာယုံ၆ပါးဟာဖြင့်နံတရားဟာတလဇာကြီးခံစားနေတယ်အဲ့ဒီတော့ခန္ဓာကိုယ် ကယ်အစ်စ်ရှိတဲ့ယုံနံတဘာဝကိုထိုးထွင်းပြီးတော့ဝိဇာဉာဏ်ရပါမှသာလေ။ဩမျက်စိနဲ့ယုတ်တာနဲ့အနန္တနဲ့ပေါင်းစုံလိုက်တဲ့အချိန်ခါမှာနာငါဝေဒနာခံစားပါလား။ယုတ်တွေဖောက်ပြန်လာတော့များစွာဘုရားကိုတော်များကြီးကဒုက္ခသစ္စာပါလား။ဩဒီယုံနဲ့ဒီနာမဖောက်မပြန်လို့ရှိရင်ဖြင့်ဒုက္ခပါလားလို့ညာမြင်လာရတယ်။အဲ့ဒီလိုညာမြင်လာပြီဆိုရင်ဒုက္ခဝေဒနာတွေ့ပြီ။ဒုက္ခဝေဒနာဆိုတာအာယုံ6ပါးကိုတွေ့ပြီ။အာယုံ လုံး6ပါးတတ်တော်မယ်ဘယ်လိုသမလဲတဲ့ဒီယုံဝေဒနာတွေကိုသိလို့တဲ့ကုံစင်အောင်ဝိဇာညာရလို့သိနိုင်တဲ့တရားယုံဝေဒနာကုံစင်အောင်မှမသိတဲ့ပုဂ္ဂိုလ်စာလေးတွေနဲ့ကြည့်ပြီးတော့မျက်စိကဝေဒနာဖြစ်တာသိနိုင်တဲ့တရားလားမမသိနိုင်ဘူးခန္ဓာကိုရှာမှယုတ်တအနန္တဝေဒနာတွေခံစားနေတဲ့အချိန်ခါမှာဝိဇာညာရမှသာလေယုတ်တအနန္တနှစ်ခုပေါင်းစုံလိုက်တဲ့အချိန်ခါမှာနာကအဝေဒနာခံစားပါလားလို့သိနိုင်တဲ့တရားအဲ ယုံနာမမရှိဘူးပဲနဲ့အဲတကား၆ပေါက်ကအာယုံ၆ပါးဟာဖြင့်ဝေဒနာမဖြစ်အဲဒီယုတ်တာနှစ်ပါးဟာဖြင့်နှစ်ပါးပေါင်းစုံလိုက်တာယုတ်တာနဲ့နန္တာနဲ့ပေါင်းစုံလိုက်တဲ့အချိန်ခါမှာဒုက္ခသစ္စာလို့များစွာဘုရားဟောတော်ဒါကဒုက္ခသစ္စာပါလားအဲအာယုံ၆ပါးဟာဖြင့်ဒုက္ခဝေဒနာပါလားဒီမှာဝေဒနာမြင်တော့မှတကား၆ပေါက်ကအာယုံ၆ပါးဟာဒုက္ခဝေဒနာမြင်ရတယ်အဲဒီတော့မှဩပညာနဲ့ပရမဟာ ဖြစ်အဲဒီယုတ်နဲ့ဒီနာဟာဖြစ်နေအဲ အဲနန္တရားသည်ပရမအာယုံပညာအာယုံပါလားပရမဆိုတာကဘာလဲယုံနာပါလားပညာအာယုံဆိုတာဘာလဲအာယုံ6ပါးပါလားအာယုံ6ပါးကိုတော့ဒလစာကြီးခံစားတယ်ပရမအာယုံတော့ယုတ်ဝေဒနာကိုတော့မခံနိုင်ဘူးမခံစားခြင်းဘူးပူတယ်ကြိုက်တယ်ဆိုတော့မခံခြင်းဘူးနန္တရားလေးကအဲအောက်လာတယ်ဆိုတော့နန္တရားလေးကမခံစားခြင်းဘူးကျင်လာတယ်ဆိုတော့နန္တရားလေးကမခံခြင်းဘူးအဲဒါကဒုက္ခဝေဒနာတို့များစွာဘုရားကိုတော်များကြီးကဒုက္ခသစ္စာတဲ့အဲဒီဒုက္ခသစ္စာကြီး ပြီးတော့လူတွေကမရှားကြဘူးဒုက္ခလေးတော့ရှားကြတယ်ဒုက္ခနဲ့တော့နိဗ္ဗာန်မရဘူးအဲ့ဒီတော့ဒုက္ခကိုအရင်ရှားကြဒုက္ခတွေကုံဆုံးရာနိဗ္ဗာန်နဲ့မြတ်စွာဘုရားဟောတာတဲ့အဲ့ဒီတော့ဒုက္ခဝေဒနာဒုက္ခဝေဒနာတဲ့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာနှစ်ပါးရှိတယ်ဒုက္ခဝေဒနာလည်းနာငါခံစားလိုက်တယ်ဒုက္ခဝေဒနာလည်းခံစားတယ်ဒုက္ခဝေဒနာတော့နာတရားကမခံစားခြင်းဘူးဒုက္ခဝေဒနာတော့ခံစားတယ်အဲ့ဒီတော့ဒုက္ခအကြောင်းတရားက ကိုဒုက္ခသစ္စာမြင်တော့ဒုက္ခဝေဒနာကိုလည်းမြင်ရောဘယ်လိုမြင်တယ်လဲတဲ့ဩယုတ်တဏန္တနဲ့နှစ်ပါးပေါင်းဆုံးတော့ဖာသာဝေဒနာဒီဟာလည်းနှစ်ပါးပေါင်းဆုံးတဲ့ဖာသာဝေဒနာပါလားမျက်စိနဲ့အစင်းယုံနဲ့ပေါင်းဆုံးလိုက်တဲ့အချိန်ကမလဲဒါလည်းနှစ်ပါးပေါင်းဆုံးတော့ဖာသာဝေဒနာပါလားဟုတ်တယ်နံတရားလေးကဝေဒနာခံစားလိုက်ပါလားလို့အဲ့ဒီလိုသဘာဝ တွေးလိမ့်မယ်အဲ့ဒီတော့မှမျက်စိကလည်းဝေဒနာဖြစ်တယ်နားကလည်းဝေဒနာဖြစ်တယ်နှာခေါင်းကလည်းဝေဒနာဖြစ်တယ်ပါးစပ်ကလည်းဝေဒနာဖြစ်တယ်ကိုယ်အတွေးကလည်းဝေဒနာဖြစ်တယ်နှလုံးသဘောသိစိတ်ကလေးကလည်းဝေဒနာဖြစ်တယ်အဲတကား6ပေါက်ကအာယုံ6ပါးဟာဖြစ်တဲ့ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့အဲဝေဒနာတွေကြီးအကုန်ဖြစ်သွားတော့ဝေဒနာကိုမလိုခြင်းမလိုခြင်းတော့မမတာ တွေ့မတားတွေ့တော့မှမကားရှိဘူးအဲ့ဒီတော့မျက်စိကလည်းဝေဒနာဖြစ်သွားအောင်ရှုရာနာကလည်းဝေဒနာဖြစ်သွားအောင်ရှုရာနှာခေါင်းကလည်းဝေဒနာဖြစ်အောင်ရှုရာပါးစပ်ကလည်းဝေဒနာဖြစ်အောင်ရှုရာ ကိုအတွေ့ကလည်းနှစ်ပါးပေါင်းစုံသောဝေဒနာဖြစ်အောင်ရှုကြနှလုံးသဘောသိစိတ်ကလေးကလည်းဝေဒနာဖြစ်အောင်ရှုကြဒီဝေဒနာတွေဖြစ်နေတော့နန္တရားကဝေဒနာမခံစားခြင်းတော့ဘူးမခံစားခြင်းတော့မှပြန်အဲဒုက္ခဝေဒနာဒုက္ခဝေဒနာတဲ့ဒုက္ခဝေဒနာလည်းမခံစားခြင်းတော့ဘူး ဒုက္ခဝေဒနာလည်းမခံစားကြင်တော့ဘူးအဲဒုက္ခရဲ့ဒုက္ခရဲ့နှစ်ပါးကြားတဲ့ကဥပေက္ခဝေဒနာတဲ့လက်လို့ရှုလိုက်ပြီအဲလိုလက်လို့ရှုလိုက်မှသာလဲဇာတိပြကြလိမ့်မယ်အနုမောရဲ့မျက်စိအာယုန်တွေခံစားတဲ့နာအာယုန်တွေခံစားတဲ့ပဇာအာယုန်တွေခံစားတဲ့ ကိုအတွေ့အာယုန်တွေခံစားတဲ့နှလုံးသဘောသိစိတ်အာယုန်တွေလည်းခံစားကြတယ်အဲ့ဓာတွေကဒုက္ခဝေဒနာတွေပဲဒုက္ခဝေဒနာဒုက္ခဝေဒနာတွေတလစကြီးခံစားတဲ့ပုံကိုများအပယ်များလွန်မဲ့ထင်ကြသလားဘယ်တော့မှမလွတ်ဘူးအကိုဝိပဿနာယောဂီပုံကိုတွေကိုမပြောဘူးနော်ဝိပဿနာယောဂီပုံကိုတွေကတဲ့ရုပ်ဝေဒနာရဲ့အစရဲ့အလဲရဲ့အဆုံးရဲ့သိထားတဲ့ပုံကိုတွေကတော့အာကိုရပြီစာသမားတွေကပြောတာစာသမားတွေကတော့စာလေးတွေကြည့် ပြီးတော့သူတို့ယုံနာလိုလည်းသိထားလို့တသေးကနေဆဲဆဲကြပြီဆိုတော့ယုတ်ဝေဒနာအစရဲ့အလဲရဲ့အဆုံးရဲ့ပင်စုံနဲ့သူတို့မမြင်ဘယ်မြင်မလဲတသေးကနေဆဲဆဲကြတော့ယုတ်ဒီပေါက်ပြန်လာပြီအမှတ်မှားပြီအယူမှားပြီသေကနေဆဲဆဲကြပြီဆိုလို့ချင်းဓာတ်ကြီးလေးပါးဤလက္ခဏာသဘောဒီပေါက်ပြန်လာပြီဆိုလို့ရှိရင်ဖြင့်အဲပထဝီဓာတ်ကြီးကတက်လာပြီဆိုလို့ရှိရင်ဖြင့်မလီငါကိုကြီးကတောင်းလာပြီငါကိုကြီးကတင်းလာပြီဆရာဝန်ခေါ်ပေးပါလို့သေရမှလည်းကြောက်လာပြီအဲဒီပုဂ္ဂိုလ်ကြပြီဆိုလို့ရှိရင်ဖြင့်မြတ်စွာ စွာဘုရားကိုတော်မြတ်ကြီးကအထင်ရှားဟောထားတဲ့အဝိဇ္ဇာတဲ့တဏှာတဲ့ဥပါဒံဘဝဇာတိတဲ့ဝေဒနာတဲ့တဏှာတဲ့ဥပါဒံဘဝဇာတိတဲ့စားတဲ့ကအဲစားကလည်းဒီလိုပြောထားတယ်မြတ်စွာဘုရားကလည်းဒီလိုဟောထားတယ်အဝိဇ္ဇာဆိုတော့ဘာလဲယုံမှနာမှမသိတော့တဲ့ငါကိုကြီးတဲ့ငါငါကိုကြီးလို့သတ်မလိုက်တဲ့ဟောကိုကြီးဆွဲသွားပြီငါကိုကြီးကတင်းတယ်ဆိုလို့တင်းတယ်လို့တင်ညာပေးလိုက်တော့တင်းတာကြီးဆွဲသွားပြီငါကိုကြီးပူတယ်ဆိုလို့ကိုကြီးလည်းဆွဲထားတယ်ပူတာကြီးကိုလည်းဆွဲသွားပြီအဲဒီတော့ င်းစာတဲ့များရောက်ရဲ့ပြီးတင်တင်မနေနဲ့စာနဲ့ရောက်ရဲ့တင်တင်နေမယ်ဆိုရင်သေဂာနိဆဲဆဲပညာလည်းပညာမှမသိပရမလည်းပရမမှမသိယုတ်လည်းယုံမှမသိနာလည်းနာမှမသိအဲ့ဒီလိုပုံကိုယ်တွေကြပြီဆိုလို့ရှိရင်ပြအင်းတရားမှကြောက်လိုက်လိမ့်မယ်ဆရာဝန်ခေါ်ပေးပါဒေါက်တာခေါ်ပေးပါဆိုတဲ့အသံတွေထွက်လာလိမ့်မယ်အဲ့ဒါဘာကြောင့်အသံတွေထွက်လာတယ်လဲတဲ့တရားမှကြောက်လိမ့်မယ်ဥပေဒံဖြစ်ပြီးဝေဒနာပေါ်မှာတဏှာကိုဝေတဏှာကိုတော့ဥပေဒံဖြစ်တဲ့ဥပေဒံ ဖြစ်တော့ဘဝအရာပဲဝေဒနာပေါ်မှာကာယခန္ဓာတပြက်ခါနိစဲစဲယုံနာဖြစ်ပြသဘာဝကိုမသိခြင်းကြောင့်သမာဝါယမသမာတတိသမာသမာဓိသုံးပါလည်းမရှိခြင်းကြောင့်မခံနိုင်တော့ဘူးအမလေးပူလာကြီးလောင်လာကြီးပူလာကြီးလောင်လာကြီးတေသောတကသတ်တော်မယ်ဆိုတော့အမလေးပူလာကြီးလောင်လာကြီးရေပေးပါရေပေးပါသိရတော့မှာပဲလို့အဲဒီလိုဥပေဒံဖြစ်လိမ့်မယ်ဒီလိုဥပေဒံဖြစ်တယ်ဆိုတဲ့ကပိဋကသုံးဘုံနှုံုံဆောင်ထအောင်တော့အပယ်လေးပါပဲဒါရကြီးဝေါဆိုဆ င်သွားတာပဲဘာကြောင့်လဲတဲ့အေဝေဒနာကိုတဏှာကူသွားပြီဥပိဒံဖြစ်ပြီ ဥပိဒံဖြစ်တော့ဘဝရတဲ့ဘဝရတော့ဇာတိတရားကြီးရသွားပြီအဲဒီတော့ဒကာဒကမများအခုပြစ္ဆုံပံကာလာဟာဖြစ်နေရုပ်ဝေဒနာကို အစရဲ့အလေရဲ့အဆုံးရဲ့ဟာကိုသမာဝါယမသမာတတိသမာသမာဓိဥဆောင်ပြီးတော့အခုကတည်းကသေတတ်ဖို့ဟာကိုသေထားကြအဲ သေထာမာသာလင်အင်ကာယခန္ဓာတာပြက်ခဏီသေတတ်ကြလိမ့်မယ်အနုမို့လို့ရှိရင်ဖြင့်စာလေးတွေကြည့်ပြီးတော့များတော့အင်းတင်းတင်းမနေကြနဲ့တော်တော်ကြာကြပြီဆိုတော့ဒီဘေဝတ်ဒုက္ခကြီးကမလွတ်ကြဘူးမလွတ်ဘူးပြက်ရမှာဒီခန္ဓာကဒီခန္ဓာပြက်ပြီဆိုလို့ရှိရင်ပြက်အမှားမြင်လို့ရှိရင်အပယ်ဆင်းညာအမှားမြင်ပြီဆိုလို့ရှိရင်နတ်ပြည်ကိုလည်းသွားနိုင်တယ်ဗြဟ္မာ20ကိုလည်းသွားနိုင်တယ်နိဗ္ဗာန်ကိုလည်းသွားနိုင်တယ်အမှား မြင်နဲ့အမှားမြင်ပဲပရမအမြင်နဲ့ပညာအမြင်ပဲပညာမြင်မြင်ပြီးဆိုရဲ့အပယ်စင်ပရမအမြင်မြင်ပြီးဆိုရဲ့နတ်ပြည်ကိုလည်းသွားလိမ့်မယ်ဗြဟ္မာ20ကိုလည်းသွားလိမ့်မယ်နိဗ္ဗာန်ကိုလည်းသွားလိမ့်မယ်အဲ့ဒီတော့ခန္ဓာကိုယ်ပေါ်မှာ အမှားမြင်တဲ့အမှားမြင်ပဲအမှားမြင်ပြီဆိုလို့ရှိရင်အဲမြေကြီးနဲ့လဝနဲ့ပုတ်လွဲလွယ်မသာ အပေရာတိုက်ခြင်းအမှားမြင်ရမှာကယုံနာမြတ်စွာဘုရားကိုတော်မြတ်ကြီးကအသေးတလုံးအများဆုံးလို့ဟောထားတယ် မြတ်စွာဘုရားကိုတော်မြတ်ကြီးကအမြတ်အမြတ်အဲအသေးတလုံးအများဆုံးလို့ဒီလိုဟောတာတော့ဘယ်ဟာကိုသိကြရမှာလဲအဲဘယ်ဟာကိုသိရမှာလဲသိပြီးမြတ်ရမှာလဲအဲပညာလဲပညာမှန်သိပရမလဲပရမမှန်သိတယ်ပရမသိကိုသိမှသာလဲနဲ့ယုံနာကိုသိမှသာလဲမြတ်ရကြလိမ့်မယ်အဲ့ဒီတော့တရားဓမ္မများအဲပညာအသိနဲ့ပရမအသိဟာဖြင့်ကွယ်အောင်ရှုရာပြန်ပညာကိုသိနေလို့ရှိရင်အပေမလော ပရပတ်အမြင်ကိုမြင်နေမှသာလျှင်အပယ်လေးပါးကလွတ်ကြလိမ့်မယ်အဲ့ဒီတော့အခုအခုပုံကိုယ်တွေကဖြင့်သူတို့လည်းယုံနာမသိဘူးလားသိပါတယ်ယုံနာမသိဘူးလားတဲ့သိပါတယ်သူတို့လည်းသိနေတာပဲအဲ့ဒီတော့စာလေးတွေကြည့်ပြီးတော့သူတို့လည်းယုံနာသိနေတာပဲခန္ဓာကိုရှာတဲ့ယုတ်သဘာဝနာသဘာဝမှာသာလင်ပညာဖြစ်လိမ့်မယ် စာတွေကဥစ္စာကတင်ညာပဲမှတ်ထားတာပဲခလေးအသေးပဲအဲ့ဒီတော့ခလေးအသေးဆိုတာက အင်းမှတ်ထားတဲ့တင်ညာသူညာရေးထားတာတွေမှတ်ထားတဲ့တင်ညာတွေကိုပညာအောင်မင်းနေတာခန္ဓာကိုရှာမှသာလင်ပညာတွေတွေ့လိမ့်မယ်အဲ့ဒီတော့အဲပရိယကနေပြီးတော့ပฏิပါကိုကူရာပရိယသာရဏပฏิပါသာရဏပฏิဝေဒသာရဏသာရဏ300ရှိတဲ့အ ਨੇ ကပရိယကနေပြီးတော့ပฏิပါကိုတဲ့ပฏิပါကနေပြီးပฏิဝေဒဆိုင်လိမ့်မယ် အဲ့ဒီတော့ပရိယာကလေးနဲ့တင်တင်ပြီးရောင်ရဲပြီးမနေကြနဲ့အပေကများလွတ်မဲ့ထင်ကြသလားဘိဒကသုံးပုံနှုံငုံဆောင်တာလို့များအင်းနတ်ပြည်ရောက်မယ်လို့ထင်ကြသလားဗြမာ20ကိုရောက်နိုင်တယ်လို့ထင်ကြသလားအဲတကားတကမာများအဲဒါကိုအင်းရှူကြဘယ်အပေလေးပါနဲ့လွတ်နိုင်ဖို့ဟာကအမတန်ခဲရင်တယ်အဲ့ဒီတော့မြတ်စွာဘုရားကိုတော်မြတ်ကြီးကလူသေးလို့လူပြန်ဖြစ်တယ်လို့မြတ်စွာဘုရားဟောတာမဟုတ်ဘူးဘာကြောင့်မဟောတယ်လဲတဲ့တကားတကမာများပညာမျက်စိညာမျက်စိသဘောမျက်စိနဲ့ရှူကြ အဲမြတ်စွာဘုရားကအင်းဘယ်လိုများဟောထားတယ်လဲတဲ့လူသေးတယ်လူသေးလို့များပြင်းတယ်နတ်ပြည်ရောက်တာမြမပြည်ရောက်တာတဲ့လူပြည်ရောက်တာမရှိတဲ့ငရဲတိရစ္ဆာန်ပြိတ္တာလူရဲ့ကဲသာကြတာများတယ်တဲ့မြတ်စွာဘုရားကိုရောမြတ်ကြီးကအထင်ရှားဟောထားတယ်အဲမြတ်စွာဘုရားကိုရောမြတ်ကြီးကယဟန္တာတော်ယဟန္တာတွေကိုဟောထားတဲ့လက္ခဏာအဲတရားဟာရှိတယ်အဲဒီတော့သာပရိယတတ်တဲ့ပုဂ္ဂိုလ်လည်းသိလိမ့်မယ်အဲမြတ်စွာဘုရားကိုရောမြတ်ကြီးကပထဝီမြေမှုံလေးကိုလက်သေးကောင်မွားတင်လိုက်တယ် လက်သေးခွန်ပေါ်တင်လိုက်တော့ငါဤจิตသားယဟများတော့ငါဤလက်သေးခွန်ပေါ်ကမြေမုံနဲ့မဟာပထွေမြေကြီးနဲ့ဘဲကများတယ်လေမှန်လားပါဘုရားအရှင်ဘုရားလက်သက်ကုံဘောကမြေမုံနဲ့မဟာပထွေမြေကြီးနဲ့မနိုင်တော့ပါဘုရားတယဟန်ဒါတွေကအဲ့ဒီလိုလျှောက်တော့အေးငါရဲ့ချစ်သားယဟန်များတော့ငါရဲ့လက်သက်ကုံဘောမြေမုံလောက်ကားတဲ့ပုဂ္ဂိုလ်အပေါင်းပုဂ္ဂိုလ်အပေါင်းသေကုံသောသေကုံသောပုဂ္ဂိုလ်အပေါင်းဟာပြင်တဲ့လူပြေရနတ်ပြေရမြမပြေရဒါပဲငါဤလက်သက်ကုံဘောကမြေမုံလောက်ကားသွားတယ် လူတွေသေကုန်သောသေကုန်သောပုဂ္ဂိုလ်ပေါင်းဟာဖြင့်ငရဲတရိစ္ဆာန်ပြိတ္တာအသူရကဲမဟာပထွေမြေကြီးလောက်များတယ်တဲ့အဲဒီလိုများစွာဘုရားကိုတော်မြတ်ကြီးကအထင်ရှားကြီးဟောထားတယ်ဘာကြောင့်ဟောတယ်လဲတဲ့အဲသစ္စာလေးပါးတရားတော်များကြီးကိုမရကြလို့ဓမ္မဒါနဲ့ညင်ဝင်နေလို့အဲဒါတွေအပယ်လေးပါးကိုမဟာပထွေမြေကြီးနဲ့နှိုင်းတယ်အဲဒီတော့တရားဓမ္မများပညာမျက်စိညာမျက်စိသဘောပညာမျက်စိညာမျက်စိ မနှောမျက်စိနဲ့ရှုကြရှုကြစံအဲအခုဒကမာကြီးတို့ရန်ကုန်မြို့ကြီးမှာ ဘိုင်းစကုတ်တွေတိုးနေတဲ့ပုဂ္ဂိုလ်နဲ့မြင်းပွဲတွေတိုးနေတဲ့ပုဂ္ဂိုလ်နဲ့လောဘနဲ့ပျော်နေတဲ့ပုဂ္ဂိုလ်နဲ့ဒေါသနဲ့ပျော်နေတဲ့ပုဂ္ဂိုလ်နဲ့မာနနဲ့ပျော်နေတဲ့ပုဂ္ဂိုလ်နဲ့အမိုက်မောင်ကြီးကာကွယ်ပြီးတော့အဝိဇ္ဇာဖုံးကားပြီးတော့အင်းပျော်နေကြတဲ့ပုဂ္ဂိုလ်နဲ့အခုတရားဌာနမှာတရားအဘိဓမ္မာတရားကိုနာနာတဲ့ပုဂ္ဂိုလ်နဲ့တရားကျင့်ညာအထုတ်တဲ့ပုဂ္ဂိုလ်နဲ့အခုလာတဲ့ယောဂီအပေါင်းတွေဟာနတ်ပြေကိုလိုချင်တဲ့ပုဂ္ဂိုလ်တွေမြမ 20ကိုလိုချင်တဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ကိုလိုချင်တဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေဟာတရားဌာနမှာလာပြီးတော့ကျင့်ညာအထုတ်ဖို့ယုံနာ ဖြစ်ပြသဘာဝကို ရှုမှတ်သင်ခြင်းသုံးသနေတဲ့ပုဂ္ဂိုလ်နဲ့မျိုးထဲမှာဗိုက်စကုံတိုးနေတဲ့ပုဂ္ဂိုလ်နဲ့အယက်ဆိုင်တိုးနေတဲ့ပုဂ္ဂိုလ်နဲ့ပေါ်ကာနဲ့ပြောနေတဲ့ပုဂ္ဂိုလ်နဲ့မြင်းပွဲနဲ့ပြောနေတဲ့ပုဂ္ဂိုလ်နဲ့ရုပ်ရှင်နဲ့ပြောတဲ့ပုဂ္ဂိုလ်နဲ့ဇပ်ပွဲနဲ့ပြောနေတဲ့ပုဂ္ဂိုလ်နဲ့နိုင်ငံရေးနဲ့ပြောနေတဲ့ပုဂ္ဂိုလ်တွေနဲ့ဘ ဘယ်ကများကြသလဲအဲဝိပဿနာယောဂီပုဂ္ဂိုလ်တွေကအဲအဘိဓမ္မာတရားနာကြတဲ့ပုဂ္ဂိုလ်ရဲ့ယုံနာဖြစ်ပြသဘာဝကိုရှုတဲ့ပုဂ္ဂိုလ်ရဲ့အဲပညာမျက်စိညာမျက်စိနဲ့ရှုကြဘယ်ကများကြသလဲအဲတကားတကမာများစွာပြကိုတော်များကြီးကလက်သေးကိုမောကမြေမှုန့်နဲ့နိုင်ထားတယ်လူပြေရဲ့နတ်ပြေရဲ့မြမပြေရဲ့လက်သေးကိုမောကမြေမှုန့်လောက်သာသွားတယ်တဲ့ငရဲတရိစ္ဆာန်ပြိတ္တာဆိုတာ ကတော့မဟာပထဝီမြေကြီးနဲ့နိုင်ထားတယ်အဲ့ဒီတော့တရားဓမ္မများကြိုးစားပြီးတော့အခုမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့အချိန်ခါမှာအဲသာသနာတော်ကြီးနဲ့မိတဲ့အချိန်ခါမှာသာလေသစ္စာလေးပါးတရားတော်များကြည်ရနိုင်တဲ့တရား တဲ့မြတ်စွာဘုရားသာသနာ မရှိတော့ဘူးဆိုလို့ရှိရင်ဖြင့်သစ္စာ၄ပါးတရားတော်များကြီးလည်းမရှိတော့ဘူးဘယ်ဟာဒီရှိသလဲတဲ့ဒါနာတို့သီလတို့သမထတို့ပဲရှိတော့တယ်အဲ့ဒီဒါနာတို့သီလတို့သမထတို့ကတော့အင်ကုသိုလ်တွေရတယ်ကံတွေရတယ်ခဏပြေခဏသေးခဏပြေခဏသေးခဏပြေခဏသေးကြရလိမ့်မယ်အဲ့ဒီတော့တရားဓမ္မများအတိတ်ကလာတော့ငါပြုတ်ထားတယ်ပရိလေတွေကိုလည်းစိတ်မနေကြနဲ့တော့ ကြောင်းသွားပြီးတော့အေဥပုပ်ဆောင်ပြီးပတိကိုတော့မစိတ်ကြနဲ့တော့ကြောင်းသွားကြလေတဲ့တရားသာထိုင်ညာယုံနာကိုသာရှုကြယုံနာကိုရှုမှသာလင်းသစ္စာလေးပါတရားတော်မြတ်ကိုရကြမယ်အနိစ္စလည်းတွေ့လိမ့်မယ်ဒုက္ခလည်းတွေ့လိမ့်မယ်အနတ္တလည်းတွေ့လိမ့်မယ်အဲ့ဒီတော့အင်းတက္ကမကြီးတို့တက္ကကြီးတို့ခန္ဓာကိုရှာမှသာလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုတွေ့မယ်ခန္ဓာကိုယ်တော့မရှာဘူးတဲ့ပရိနဲ့ရှာလို့ကတော့သမာဓိပဲဖြစ် ဖြစ်တယ်သမာဓိဖြစ်ပေတဲ့အေးနိဗ္ဗာန်ရမလားတဲ့မရဘူးသမထကုသိုလ်ကံကောင်းလို့ရှိရင်ဖြစ်အစွန်ကောင်းလို့ရှိရင်ဗြဟ္မာ20ပဲဗြဟ္မာ20ဆိုတာကပေါ်သေးသေးများမထင်ညာအနေအဲဗြဟ္မာ20ဆိုတာကသမာဓိအမတန်ကောင်းတဲ့ပုဂ္ဂိုလ်ကြပြီနာညွတ်လို့ရုပ်သာတိဖြစ်ရတယ်နန္တရားလေးကအတိတ်ကိုလည်းသူမြင်ရတဲ့အမရောက်သေးသောအနာဂတ်စိတ်ကိုလည်းမြင်ရတယ်သမထအရှိန်သမထကုသိုလ်ကောင်းတဲ့ပုဂ္ဂိုလ်ကြတော့အဓိကနေပြီးတော့အာယုံလေးနဲ့ကြည်လိုက်လို့ရှိရင်ပြင်သမာဓိအာကြီး ကောင်းလွန်သောသမထတကောကြောင့်မို့လို့မြမ20ကြီးကိုမြင်ရတယ်ပညာအမြင်ကိုမြင်နေရတယ်အော်ဒီပဲမြမချင်းငါနေရမယ်ဘုံကြီးပါလားလို့အဲ့ဒီလိုမြင်နေကြရတယ်တရားဓမ္မကြီးတို့ပရိတော်စိတ်နေပါရဲ့တို့တော့သမထလုပ်ငန်းတွေလုပ်နေပါလေတဲ့မြမဘုံကိုမြင်ကြရဲ့လားသမာဓိမှန်ပြောင်းရကြရဲ့လားသမာဓိမှန်ပြောင်းရမှသာလေနဲ့သမထလုပ်ငန်းတွေလုပ်တဲ့ပုဂ္ဂိုလ်တွေမြမ20တက်နိုင်ရဲ့သမာဓိမှန်ပြောင်းလည်းမရပရိတော်စိတ်နေပါရဲ့အာယုံပြုလိုက်လို့ရှိ ဖြစ်ရင်ဖြင့်ပညာအာယုံပရမအာယုံလည်းမသိအဲ့ဒီတော့သမထလုပ်ငန်းစဉ်လုပ်နေတဲ့ပုဂ္ဂိုလ်တွေကတော့ပရိတော်စိတ်နေပါရဲ့ပရိစိတ်နေပဲတဲ့တဲ့အင်းသမာဓိလေးတော့ဒီပါရဲ့အဲပညာအာယုံသမာဓိမှန်ပြောင်းရပြီဆိုလို့ရှင်ကိုသွားရမယ်လမ်းကိုကိုသိတယ်ကိုသွားရမယ်လမ်းကိုသိတာပေါ့အဒီပြပရမသစ္စာနယ်ကနေပြီးပြစ္ဆုတ်ပံကာလကနေပြီးတော့အာယုံကြည့်လိုက်လို့ရှိရင်အနာဂတ်ကာလကိုမြင်ရတယ်ဘယ်လိုမြင်ရတဲ့ငါဤကာယခန္ဓာတပြက်လာပြီဆိုလို့ရှိရင် တယ်။အော်ငါသေးတာပြမဘုံကြီးသွားရမှာပါလား။အာယုံလေးနဲ့ကြည့်လိုက်လို့ရှင်ကိုနေရမယ့်ဘုံကြီးကိုအတိုင်းသာမြင်ရတယ်။ကိုနေရမယ့်ဘုံလေးအတိုင်းသာမြင်နေရတော့သမထကိုသို့အရှင်ကြောင့်တာပြမ20ကိုသွားရတယ်။ပြမ20ကိုသွားတော့မသေးခင်နဲ့ကသူကသမထအောင်ခြင်းကြောင့်တဲ့သူကအနန္တရားလေးကညွှတ်ထားတယ်။အဲဝိပဿနာယောဂီပုဂ္ဂိုလ်ကလည်းမသေးခင်နဲ့ကလည်းနတ်ပြေ၆တာညွှတ်တယ်။မသေးခင်နဲ့ကသူကနတ်ပြေ၆တာညွှတ်တာပေါ့။မြတ်စွာဘုရားကိုရောမြတ်ကြီးကအင်းနိဗ္ဗာန် အကြောင်းကိုသိကြရင်လည်းဘင်စောမြင်အောင်ကြည့်တဲ့ဖြစ်ပြဆုံးအောင်ကြည့်တဲ့အဲသုလသောတာပန်မေစီမသောတာပန်မဟာသောတာပန်နဲ့သုလသောတာပန်ကတော့ဓာတ်တစ်ပါးကိုအကုန်ဆုံးအောင်တိုက်လိုက်တဲ့ပုဂ္ဂိုလ်ကြတော့သုလသောတာပန်ခေါ်တယ်ဓာတ်ကြီးလေးပါးကိုအကုန်ဆုံးအောင်တိုက်လိုက်တဲ့ပုဂ္ဂိုလ်တော့မေစီမသောတာပန်ကိုခေါ်တယ်အဲဒီတော့သုလသောတာပန်မေစီမသောတာပန်ကဘာလဲမဟာသောတာပန်ကတော့သစ္စာလေးပါးတရားတော်များတည်ရတယ်မဟာသောတာပန်ကတော့သီလရဲ့သမာဓိရဲ့ပညာရဲ့ရပြီအဲ သူလာသောတာပန်မေစေမသောတာပန်နဲ့သူတို့ကလည်းသီလသမာဓိပညာမရဘူးလားတဲ့တည်င်္ဂါလေးသူကရလိုက်ခြင်းကြောင့်တည်င်္ဂါမဲ့နဲ့ဘုခံစားလိုက်ခြင်းကြောင့်မဟာသောတာပန်တို့လာတဲ့